သာသနာတော်နှစ်2564နှစ်ကောဇာတက္ကရာ1382ခုနှစ်နတ်တော်လဆန်း14ရက်2020ပြည့်နှစ်ဒီဇင်ဘာလ28ရက်တနင်္ဂနွေနေ့ရှမ်းဝတိုင်းဒေသကြီးမင်္ဂလာတောင်ညွတ်မြို့နယ်အစမြင့်မင်္ဂလာစီမိသားစုများနဲ့ ဓမ္မမိတ်ဆွေများကစကိုင်းမြို့မှာသဘောတော်ရင်ကြောင်းတိုင်း၌တစ်ဆက်တစ်ချိန်မြောက်အမရပူရမြို့မဟာကဏ္ဍရင်ကြောင်းတိုင်း၌တစ်ဆက်လေးချိန်မြောက်မန္တလေးမြို့မစွဲရင်တိုက်တဲ့၌၉ချိန်မြောက်ကြောင်းတိုင်းအသီးသီးတို့၌တရင်သုံးတော်မူကြသောဖျားမှုရှိသောတန်ဃာတော်အရှင်မြတ် 2500ခန့်တို့အားကိုဗစ် -19 ကာလဒဏ်အဖြစ်ဆွမ်း45ရက်လှူဒန်းခြင်းသင်္ကန်းစာရှိသောတတဘဝုထုအစုစုတို့ကိုပူဇော်ခြင်းသာသနာပူဇာမြတ်မင်္ဂလာအောင်ပွဲအထိမ်းအမှတ်အဖြစ်ဖြင့်၁၇ကြိမ်မြောက်တရားလှူတော် အခမ်းအနား၌အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောထင်ရှားသည့်ဗုဒ္ဓဥပဒကများအကြောင်းတရားဒေသနာတော်ရသော်ပြလက်ထက်ကရသော်ပြကိုကိုယ်ဝယ်စိတ်ကကြတဲ့ဥပဒကတွေဟာတရားတော်နဲ့ပတ်သက်ပြီးတော့ ထင်ရှားကြော်ကြားတဲ့ဥပဒကတွေရှိသလိုမထင်ရှားတဲ့ဥပဒကတွေလည်းရှိတယ်။ခနေ့ထီအောင်ပဲလွန်ခဲ့တဲ့2500ကျော်အစပြီးတော့ရသဗျောကိုယ်ဝယ်စိကကြတဲ့ဥပဒကတွေရဲ့အစဉ်ဆဲဟာမပြတ်ရှိနေတယ်။ရသဗျေလက်ထက်ကတော့ အိန္ဒိယနိုင်ငံမှာမေရှိမဒေသမှာဘုရားရဲ့ဥပဥပဒကာတွေဟာထင်းထင်းရှားရှားရှိခဲ့ကြတယ်ဒီကနေ့ခေတ်မှာတော့အိန္ဒိယနိုင်ငံမှာဘုရားဥပဒကာဟာယောနေသွားပြီးတော့သာသနာတော်ထွန်းကားတဲ့မြန်မာနိုင်ငံလိုအိန္ဒိယနိုင်ငံရဲ့အပြင်ဘက်မှာမြတ်စွာဘုရားကို ကိုယ်ပဲရှိကကြတဲ့ဥပဒကာတွေထင်ရှားတဲ့ဥပဒကာတွေမှတ်တမ်းတင်ထားတဲ့ဥပဒကာရှိသလိုမှတ်တမ်းမတင်တဲ့ဥပဒကာလည်းရှိတယ်ပေါ့အဲ့လိုထင်ရှားတဲ့ဗုဒ္ဓဥပဒကာတွေဟာစစ်စပဲပြတ်ယနေ့ထီအောင် ရှိကြတယ်ဒီနေ့ဖရာလက်ထက်ကဥပဒကာတွေရဲ့အကြောင်းကို အတူယူအားကြသိရှိကြရအောင်တပုဒ္ဒပန္နိကကုံဒီညီနောင်လို့ခေါ်တဲ့ပထမဆုံးဥပဒကနှစ်ဦးကြောင့်ကနေစတင်ပြီးတော့ဟောကြနာကြမယ်ပေါ့ပုဂ္ဂိုလ်တူတယောက်ရဲ့အကြောင်းကိုသိတဲ့အခါမှာထိုပုဂ္ဂိုလ်ရဲ့ကြည်ညိုဝဲရာ ဝဇာကြောင့်အပြင်သင်္ကန်းသာယူเสียအကြောင်းအရာများလည်းပဲပါရှိတာမို့မတ္တနာယူပြီးတော့ပြီးပြီးတော့အတူယူအားကြကြိုးစားအားထုတ်နိုင်ကြတာဖြစ်တယ်ပေါ့ဒီကနေ့ညတပုဒ္ဒနဲ့ပန္နိကဂုံတိကြီးနောင်ရဲ့အကြောင်းကိုပါဠိထေကရာတွေမှာဖွင့်ဆိုထားတဲ့အတိုင်း နိုင်မှတ်သားကြရအောင်ပထမဆုံးပါဠိတော်မှာတပုဒ္ဒနဲ့ပါဠိကဆိုရက်ကုံဒီညီနောင်အကြောင်းကိုရေးသားထားတာတွေကပထမဆုံးဝိနည်းမဟာဝေခပါဠိမှာသာသယနာတတ္တဟာလို့ခေါ်တဲ့ လင်းလုံးပင်တရင်သုံးနဲ့ရသော်ရတရင်သုံးနဲ့လင်းလုံးပင်တရားမှာတရင်သုံးနဲ့အချိန်ကနေစပြီးတော့ဖော်ပြထားတဲ့ဇာလံကပဲစာရမှာဖြစ်တယ်အထက်ကရာတွေကြတော့သူတို့ရဲ့စာကြောင်းကိုအတိတ်ဘဝရောပစ္စုပန်ဘဝမှာရေးသားပြီးတော့ထားကြတယ် စัจကြောင်းဆက်မိယုံနေပြောရမယ်ဆိုလို့ရှိရင်သူတို့ကကဘာတသိန်းကနေပြီးတော့ရသဗျာကိုပထမဆုံးအာဟာရဆွမ်းကပ်ခွင့်ရအောင်ဆုတောင်းခဲ့ကြတဲ့ပုဂ္ဂိုလ်တွေလို့သူတို့ဆိုတယ်အဲ့ဒါမဲ့အင်္ဂုတ္တရအထက်ကထာဣတရကဝုထု ဣတရကဝက်အခန်းမှာဆိုထားတာလေးကိုအရင်စပြီးတော့ပြောတပုဒ္ဒပန္နိကတို့ဟာရသော်ဗျာဖះလောင်တရားထုတ်လို့တောထွက်ပြီးတရားကျင့်ရသော်ဗျာမဖြစ်ခင်ရသော်ဗျာဖြစ်တဲ့အချိန်နဲ့တိုက်ဆိုင်ပြီးတော့ အတိတ္တဇနမျိုးကချမ်းသာကြွယ်ဝတဲ့တကြွယ်အိမ်မှာသူတို့ညီကိုနှစ်ယောက်လူလာဖြစ်တယ်အတိတင်စနာမျိုးဆိုတာဘယ်မှာရှိတယ်ဆိုတာကိုတော့ဒေသနဲ့ဖော်ပြတာတော့မရှိဘူးအဲ့ဒီအတိတင်စနာမျိုးမှာတကြွယ်ရဲ့သားဖြစ်ပြီးအကြီးကတပုတ်သား အငယ်ကပန္တိကအမည်နာမကွဲပြားတာတွေလည်းရှိသေးတယ်တီဟိုမူနဲ့အင်္ဂလိပ်မူကြတော့တပုဒ္ဒကိုတပတ်တုလို့ဖော်ပြတယ်ဗန္ဓိကကတော့တူတူပဲသို့တော့ဗန္ဓိကကိုလည်းဗန္ဓိယလို့ရေးတဲ့စာပေတွေလည်းရှိတယ်အပြိနာမဆိုတာတော့တိတိကျကျရေးတော့မဟုတ်တတ်ဘူး အဲ့လိုသူတို့ဟာအတိတင်စနာမြို့မှာ ဝေဖွာလာတဲ့ပုဂ္ဂိုလ်တွေအဖြစ်ဖော်ပြပြီးမြတ်စွာဘုရားအလောင်းတရားကျင့်လို့ဘုရကရပဝန်းကျင်မှာတရင်သုံးနေတဲ့အချိန်သူတို့လည်းရွယ်ရောက်ပြီးတော့အိမ်တော်ရဲ့သားကြလို့ ကိုရောင်းကိုဝယ်နဲ့အသက်မွေးကြတယ်ထိုခေတ်ကကိုရောင်းကိုဝယ်ထွက်တဲ့အခါမှာလှဲရီနဲ့ကုန်ပစ္စည်းတွေတင်ပြီးတော့ရောင်းဝယ်လေးရှိကြတာဟုတ်လဲပေါင်း900နဲ့မိမိတို့ဒေသအတွက်ကုန်တွေကိုတင်ပြီးတော့တခြားဒေသသွားရောင်းတယ်တခြားဒေသကုန်တွေကိုလှဲတဲ့တခါပြန်တင်လာပြီးတော့မိမိဒေသမှာပြန်လိဖြစ် ဖြတ်ပြိုးတယ်ပေါ့လေအဲ့တော့သူတို့ဟာအတိတင်စနာပြောရနေပြီးတော့ကိုရောင်းကိုဝယ်ကိစ္စနဲ့အခုပိစိမဒိဋ္ဌလို့ခေါ်တဲ့ဘောရကေယဒိဋ္ဌဘက်ကိုရောက်ရှိပြီးတော့လာကြတာအင်္ဂုတ္တထက္ကရာဖွင့်တဲ့အတိုင်းအရင်ပြောရမယ်ဆိုရင် ဖះနဲ့ပဲပုံတွေ့တယ်လေလို့ရှင်းပြတာဟာကွက်လဲကွက်လဲမှုလေးတွေတော့ရှိတယ်မဟာဝဲကပါဠိတော်မှာဖះနဲ့ပဲပုံတွေ့တော့ဆိုရှင်းရှင်းလေးပဲရေးထားတယ်သူကတော့သူတို့ဟာဘုရားကရဒေသပဲခရီးရှိကိုရောင်းကုန်အလုပ်ဖို့ထွက်လာကြတယ်ထွက်လာတဲ့အခါမှာ အတိတ်ဘဝကသူတို့နဲ့ဆွေမျိုးတော်ခဲ့ဘူးတဲ့ဘုံမဆိုးနတ်ကဒီနားမှာမြတ်စွာဘုရားသရင်သုံးနေတယ်မြတ်စွာဘုရားကိုပါလာတဲ့အစာအာဟာရတွေနဲ့သွားပြီးတော့ကတ်ဖို့ဆိုပြီးတိုက်တွန်းတယ်လို့သူဆိုတယ်ပါဠိတော်မှာတော့အဲ့လောက်လေးပဲသို့သောအင်္ဂုတ္တထေကရာမှာကြတော့အင်္ဂုတ္တထေကရာနဲ့ထေရကထာထေကရာမှာ လိုရေးထားတော့ဆိုသူတို့လေးဝန်900ထွက်လာတဲ့အခါမှာရသော်ဘုရားသရေသုံးတဲ့အနီးပါရောက်တဲ့အခါလက်ကရုတ်တရက်ရက်တန့်သွားပြီ။ဓွားတွေကရှေ့ဆက်မသွားတော့လိုက်အနေထားပြီးရောက်တော့ထိုးစံတိုင်းရှေးခေတ်ကတခုခုဖြစ်ပြီဆိုရင်နတ်တွေကိုပူဇော်ပတ်တာလေးရှိကြတာဟုတ်နော်။အဲ့ဒီချိန်မှာ ရှေးဘဝကသူတို့ရဲ့မိခင်ဖြစ်ခဲ့ဘူးတဲ့နတ်ကအဲ့ဒီမှာပုံမစိုးနတ်ဖြစ်သူကနေပြီးတော့ထိနာမှာဖျားရှိတယ်ရသော်တရားသတင်းသုံးနေတယ်အဲ့ဒီဖျားကိုမင်းတို့ပါလာတဲ့သန္တရိခါတွေတဲ့လူတန်းညာဓမ္မကုသိုလ်ကောင်းမှုတွေမင်းတို့ရေရှိအကျိုးရှိမယ်လို့တိုက်တော်နှိုးဆော်လို့သူတို့ဖျားစီရောက်သွားတယ်လို့သူတို့ဆိုတယ်နော် မာဝဲကပါဠိတော်ကတော့အဲ့လိုမဆိုခရီးသွားရင် တွေ့ကြုံတဲ့သဘောမျိုးရေးထားတာပေါ့နော်ဒီလိုစာပေကျမ်းကနေမှာဘာလို့ကွဲလွဲမှုတွေရှိတာတုံးလို့ဆိုလွန်ခဲ့တဲ့နှစ်ပေါင်း2500ကရေးထားတဲ့စာတွေမှာစัจကြောင်းနဲ့ပတ်သက်ပြီးကွဲလွဲမှုတွေကအများကြီးဗမာသမိုင်းမှာကြည့်မယ်ဆိုလို့ရှိရင်နော်ရတနာဘုံခိကဟာတောင်မှပဲကွဲလွဲမှုတွေအများကြီးရှိတာ တိကျသေးကြတဲ့မှတ်တမ်းမှတ်ရအားနေခဲ့တဲ့ရှေးခေတ်ကတော့တိကျသေးကြမှုတွေတော့မရှိဘူးမရှိဘူးမဲ့လို့အဲ့ဒီထဲကနေပြီးတော့ကြည့်ရင်စိတ်ဝင်စားစရာတွေကောင်းတယ်ပေါ့စိတ်ဝင်စားစရာတွေကောင်းစာနဲ့ရေးမှတ်ထားတာမဟုတ်သည့်အတွက်ကြောင့်အစဉ်လာပြောပြတဲ့စကားတွေရဒီဇာလန်လေးတွေကိုသိရတာဖြစ်တယ် အဲ့တော့မြတ်စွာဘုရားကိုကြည့်လိုက်မယ်ဆိုလို့ရှိရင်မြတ်စွာဘုရားကဆုံလပိနေမှာဘုရားဖြစ်သူရောက်တယ်အဲ့ဒီဘုရားဖြစ်မဲ့ကဆုံလပိနေမနဲ့မှာသူဇာတကဏ္ဍုဇံဆက်ကထလို့အဲ့ဒီကဏ္ဍုဇံကို46လို့ဖုံးမိ3ဆောင်ပြီးတဲ့နောက်မှာ ဖျားဖြစ်သူရောက်ပြီးတဲ့အခါသူစတကတ်ထားတဲ့ကနလှုပ်ဆောင်မှနတ်တွေကထက်သွင်းထားတဲ့နတ်ဩဇာတွေကြောင့်မြတ်စွာဘုရားဟာအစာမမဖုံးမိပဲနဲ့49ရက်ထိအောင်ကြာမြင့်လာခဲ့တယ်။နေ့စဉ်နဲ့အမျှတပတ်တပတ်တနည်းအားဖြင့်တပတ်ဘောဓိပင်ပြင်ပေါ်မှာတပတ် ပလင်နီးကနေပြီးပေါ်နေပင်ကိုကြည့်နေတာတစ်ပတ်အဲ့လိုခုနှစ်ပတ်တိ49ရက်မြတ်စွာဘုရားပေါ်နေပင်နာမှာပဲတရင်သုံးပြီးဖလတ်တော်ကချမ်းသာကိုခံစားပြီးနေတော့အစာမစားရပဲနဲ့အလိုလျောက်ခန္ဓာကိုယ်မှာအင်အားတွေပြည့်ပြီးတော့လေအင်အားပြည့်နေတယ် ခုခေတ်လူတွေပြောရင်တော့အာဟာရသိတိပြီးနေတယ်ပေါ့နော်ဘာမှမစားတော့ပဲနဲ့အဲ့ဆိုဗျာ49ရက်အဲ့ဒီကနေ49ရက်ပြည့်တဲ့အခါမှာလင်းလုံးပင်လို့ခေါ်တဲ့ရာဇာယနာဘက်ကိုပြန်ဆိုဗျာကြွပြီးတော့တစ်ဖက်တရင်သုံးတယ်အဲ့ရာဇာယနာမှာ9ရက်တမဘောဝင်စားပြီးနေတဲ့အခါ ရက်ပေါင်း96ရက်ပြည့်သွားတယ်။အဲ့တော့အစာမဖုံးပေးရတာနှစ်လနီးနီးဖြစ်သွားတာပေါ့နော်။96ရက်လုံးဝအစာရိပ်စာမရှိတဲ့အချိန်သို့တော်လည်းခန္ဓာကိုယ်ထိခိုက်ခြင်းမရှိဘူး။တရားရဲ့အစွမ်းတကူနဲ့ခန္ဓာကိုယ်ကလန်းဆန်းနေတယ်။သို့တော်သဘာဝတရားဆိုတာလွန်ဆန်လို့မရဘူး အဲ့ဒီရာဇာယနာတတ္တဟာမှာခုနှစ်ရက်သတင်းသုံးပြီး56ရက်မြောက်တော့မနေ့အာယုတက်ခဏီတရားမင်းကြီးကဆေးနဲ့ရောထားတဲ့ချက်စုသည်သို့မဟုတ်စီးပြုသည်ခံကသည်အဲ့ချက်စုသည်နဲ့ဆေးနဲ့လာပြီးတော့ကတ်တယ် အဲ့ဒါလည်းကပ်ပြီးသားရောမြတ်စွာဘုရားကိုလက်တန်းစင်မှုဖြစ်တယ်အဲ့ဒီကိုလက်တန်းစင်မှု လုတ်ပြီးတဲ့နောက်ပိုင်းမှာလူတွေရဲ့တဘာဝအရ56ရက်တိတိအစာမစားရတဲ့အချိန်မှာအဲ့ဒီအချိန်မှာအစာလိုအပ်လာတယ်လို့ပြောတယ်အစာလိုအပ်လာတယ်အဲ့ဒီအစာလိုအပ်လာတာကို သိရှိသည့်အတွက်ကြောင့်ကုန်သည်တွေကလည်းစာနာရိက္ခာတွေပါဝင်ကုန်ပစ္စည်းတွေတင်ပြီးတော့မြတ်စွာဘုရားသတင်းသုံးရအတိပါကနေဖြတ်တန်းသွားလာကြတယ်သူတို့ရဲ့အကျိုးကိုလိုလားတဲ့ဆွေဟောင်းမျိုးဟောင်းဖြစ်တဲ့ဘုံမိဇ္ဇနတ်ကမြတ်စွာဘုရားရှိရာကိုညွှန်ပြပြီးတော့သူတို့မှာပါလာတဲ့ စားနပ်ရိက္ခာ2မျိုး2မျိုးဆိုတာရှေးခေတ်ကလမ်းမှာဆန်တို့ပဲတို့တဲပြီးတော့ချက်စားတာမဟုတ်ပဲနဲ့အလွယ်တကူစားလို့သားလို့ရအောင်ဆန်ကိုလှော်ပြီးတော့အမှုန်ထမ်းသွားတာတတုလို့ခေါ်တယ်ဆန်ကိုလှော်ပြီးတော့အမှုန်ထောင်းထားတယ် ။စားလို့တော့ကောင်းလောက်ဆရာရှိတယ်နော်ဆန်းလောအဲ့ဒီဆန်းလောမွေးမွေးလေးအမုံထောင်းပြီးတော့သွားရရက်မှာယူသွားတယ်ရှည်လေးနဲ့ဖြော်ပြီးတော့တောင်းလို့ရတယ်ပေါ့နော်အဲ့ဒါကို မဆုံမလုံးမဲထားတာကြတော့အပတ္တတတုလို့ခေါ်တယ်မုံညက်မုံမှုတ်အဲ့ဒါကိုသူတို့ဗာနဲ့စားတော့ဆိုရင်ပြားတို့တခါတို့နဲ့ရောပြီးတော့အလုံးလုံးပြီးစားလိုက်လို့ရှိရင် လွန်ကောင်းတဲ့အာဟာရအားလည်းရှိတယ်ကိကထားလည်းမများဘူးအဲ့ဒါကြတော့ဘတ္တုတတ်ဘတ္ထတတ္တုလို့ခေါ်တယ်အဘတ္ထတတ္တုနဲ့သမုတ်နေကြတော့အဘတ္ထတတ္တု ပြားတို့တကားတို့နဲ့နေထားတာကြတော့အဘဒတတုလို့ခေါ်တယ်ဗဒတတု ဘုရားတို့နဲ့နေထိုင်ရင်ဗဒ္ဒတတုလို့ခေါ်တယ်အဲ့ဒါလို့ဆံမုံကိုအမုံလိုက်စားတယ်ပြားရည်တို့တကာတို့နဲ့ရောပြီးတော့စားတယ်ဆိုအဲ့ဒီနှမျိုးဟာခကြီးဘလောက်ဝေးဝေးရက်ပေါင်းဘလောက်ထားထားသိုးခြင်းပါခြင်းမရှိသည့်အတွက်ကြောင့်မသိုးထမင်းမသိုးဟင်းလို့ရှေးကပြောတာအဲ့ဒါမျိုးပြောတာပဲ စိတ်ခါဖြစ်ယူဆောင်ပြီးတော့သွားကြတယ်တော်တယ်အဲ့တော့သူတို့မှပါလာတဲ့ဆံမုတ်တွေကိုဒီမှာမန္ထလို့ခေါ်တယ်ပြားနဲ့ရောပြီးတော့မှုလိုက်တဲ့အခါပြားရည်တို့တကားတို့နဲ့ရောမှုလိုက်တဲ့အခါမဓုပိဋိကပြားမုံစုပ်လို့အဲ့ဒီနှမျိုးနဲ့မြတ်စွာဘုရားကိုသူတို့သွားပြီးတော့ကတ်ကြဖို့ တိုက်တွန်းလိုက်တာ ਨੇ ဝမ်းမြောက်ဝမ်းသာပဲသူတို့ရွှေကွက်ကြီးနဲ့ထည့်ပြီးတော့အဲ့ဒီမန္ထနဲ့မထုပိဏိကာလို့ဆိုရက်မွန်မြတ်တဲ့အစာအာဟာရတွေကိုရသော်ဘုရားကိုသွားပြီးတော့ဆက်ကပ်ကြအဲ့လိုဆက်ကပ်တဲ့အချိန်မှာရသော်ဘုရားလက်ထဲမှာတပိတ်ဆိုတာအဲ့ချိန်မှာမရှိဘူး ဒါဖြင့်တောထွက်လာတဲ့အချိန်တုန်းကကတိကာရပြမကြီးကသင်္ကန်းသပိတ်ပြိခရာတွေကိုကတ်ခဲ့တယ်လေအဲ့ဒါကသပိတ်ပါတယ်အဲ့ဒီသပိတ်ကပယ်ရောက်သွားတော့ဆို6နှစ်ပတ်လုံးဒုက္ခရစရိယာကျင့်ပြီးတော့ရသော်ဘုရားလည်းအစာအာဟာရလျှော်ပြီးဖုံးမိတယ်ဆိုတာဒုက္ခရစရိယာကျင့်ပြီးတော့နောက်ပိုင်းမှာအဲ့တွေကမရှိတော့ပျောက်သွားတယ်ဆိုတာ ဒါပထမဆုံးအသုံးပြုတဲ့တပိတ်ကပြမကြာပွင့်နယ်ကယူပြီးတော့ပရိက္ခရာ၈ပါးကြာဘူးတဲ့ကရတဲ့ပရိက္ခရာ၈ပါးကြာသင်္ကန်းနဲ့တပိတ်ဆက်ကတ်ထားတာအဲ့ဒါဒုက္ခရာစရိယာချစ်တဲ့အချိန်မှာ မရှိတော့ဘူးချစ်တဲ့နောက်မှာပျောက်သွားအဲ့တော့သူဇာတာကကဏ္ဍလူဆောင်ကကတ်တဲ့အချိန်မှာအဲ့ဒီတပိတ်မရှိတော့လို့ ရွှေခွဲနဲ့ကတ်သွားအဲ့ဒီရွှေခွဲနဲ့ပဲဖုံးမိပြီးရွှေခွဲကလည်းအပီးလူခဲ့တာဖြစ်သည့်အတွက်ကြောင့်အထိတ်ထန်ပြီးတော့နေရင်စရာပြည့်ကြောမျောလိုက်တယ်ဒါကြောင့်အဲ့ဒီရွှေခွဲကြက်လည်းမရှိတော့အခုတပုဒ္ဒါတို့ဗန္ဓိကတို့ရောက်လာတဲ့အခါကျတော့ဆက်စပ်ပြစဉ်းစားတယ်သူတို့လှူတဲ့ မန္ထနဲ့မဓုပိဏိကဒီအာရကိုဘာထဲမှာထည့်ပြီးငါလက်ခံရမလဲလို့စဉ်းစားလိုက်တဲ့အချိန်လေးမှာမြတ်စွာဘုရားရဲ့စိတ်ကြံကိုသိလိုက်တယ်လက်ဥမှုယူရရယူသွားတဲ့နမင်းကြီး၄ယောက်အရှိဘက်ကအရှိရက်ကတတရထနမင်းတောင်ယောက်ကဝိရုလကနမင်း အနောက်အရကဝိရုပက္ခနာမည်မြောက်အရကကုဝေရဝိတ္တဝနာနာမည်အဲ့ဒီနာမည်ကြီး၄ယောက်ကကျောင်းကျူသွေးကြီးလေးတယောက်တစ်လုံးစီယူပြီးတော့ဖះကိုလာပြီးတော့သူ့ဦးကိုလာလှူချတပြိုင်တည်းရောက်လာသွေးကြီးလေးလုံးတပြိုင်တည်းရောက်လာမြတ်စွာဘုရားကသူတို့အားလုံး သွေးတစ်လုံးနဲ့တင်လက်ခံလိုက်လို့ရှိရင်မလူရတဲ့လူကဝမ်းနေမယ်ဒါကြောင့်မို့အလုံးဝမ်းသာမှုဖြစ်အောင်ကြောင်းကျူသပိတ်လေးလုံးစလုံးကိုလက်ခံလိုက်ပြီးတော့တစ်လုံးနဲ့တစ်လုံးဆင့်ပြီးအပေါ်ဖိလိုက်တဲ့အခါမှာလေးလုံးကတစ်လုံးနဲ့ဖြစ်သွားတယ်အရင်လေးရက်တည်းတော့ပေါ်နေတယ်လေးလုံးရဲ့တစ်ဖွဲအရင်လေးလုံး လေးရပေါ်နေတဲ့ကြောင်းကျုပ်သပိတ်ကြီးဟာဒါမြတ်စွာဘုရားဘုရားမှာပြမကတ္တရာကပထမသပိတ်စာရနဲ့ပြောမယ်ဆိုရင်သူဇတာရဲ့ရွှေခွဲကဒုတိယအခုကြောင်းကျုပ်သပိတ်လေးလုံးကအဲ့ဒါတတိယသပိတ်လို့ဒီလိုပြောမှာအဲ့သပိတ်လေးရရော ပိတ်ထဲမှာမန္ထတို့ပတုပိဏိကတို့ကုန်တဲ့ရဲ့အာဟာရတွေကိုထည့်သွင်းပြီးမြတ်စွာဘုရားကတ်ခံပြီးဆွမ်းဖုံးဝေးချိန်တန်းနေသည့်အတွက်ကြောင့်အဲ့မှာပဲဆွမ်းဖုံးပေးလိုက်တယ်ပေါ့နော်ဒါ96ရက်လုံးဝအစာမစားပဲခုမှပထမဆုံးစားတာဒါကြောင့်မလို့သူတို့ဟာ ပထမဆုံးဆွမ်းဥလို့သူတို့ပြောတယ်နော်ဖျားဖြစ်ပြီးနောက်ပထမဆုံးဆွမ်းဥလို့သို့တော်စာပေကျမ်းကနေထဲမှာမြတ်စွာဘုရားရဲ့ပထမဆုံးဆွမ်းဥကိုသူစတာလို့ပဲမှတ်တမ်းတင်တယ်တပုဒ္ဒပါဠိကလို့မှတ်တမ်းမတင်ဘူးပထမဆုံးဆွမ်းဟာသူစတာရဲ့ဆွမ်းသို့တော်သူစတာဆွမ်းကတ်တဲ့အချိန်မှာဖျားမဖြစ်သေးဘူးတော့ဘုရားဖြစ်ပြီးတဲ့နောက်ပထမဆုံးဆွမ်းကတော့ တပုဒ္ဒဗန္ဓိကတို့ကတ်တဲ့ဒီမုံစွမ်းပဲဖြစ်တယ်လို့ဒီလိုမှတ်သားရမှာဖြစ်တယ်နော်နောက်ဆုံးဆွမ်းကတော့စုံဓာဆိုတဲ့ပါဝါကစုံဓာဆိုတဲ့ပဋိစ္စယကတ်တဲ့ဆွမ်းကနောက်ဆုံးဆွမ်းအပထမဆုံးဆွမ်းနဲ့နောက်ဆုံးဆွမ်းအဲ့ဒီဆွမ်းနဲ့ဆွမ်းဟာအပ္ပဓမ္မထူးခြားတယ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာပြောဖို့ မြတ်စွာဘုရားကရှန္ဒနာကိုမှာခဲ့တာလေးရှိတယ်မဟာပရိပန္နအသုံးဆုံနာဆိုတဲ့တကဝမ်းနည်းမှုမဖြစ်အောင်မြတ်စွာဘုရားကကုသိုလ်ရစေချင်တာကိုအလုံးသူဇတာဆွမ်းစားပြီးမြတ်စွာဘုရားဖျားဖြစ်ရတယ်ဆိုဆွမ်းတကဆွမ်းမှအလွန်ကျင့်တတ်ဆရာဖြစ်ပြန်တကနောက်ဆုံးဆွမ်းကတ်တဲ့ စုံနာရဲ့ဆွမ်းစားပြီးတော့မြတ်စွာဘုရားပြိဋိဘံစာရတယ်ဆိုတော့သူကဝမ်းနည်းမှုဖြစ်လာနိုင်စရာရှိတယ်ပေါ့နော်အဲ့ဒါကိုမဖြစ်ရအောင်မြတ်စွာဘုရားဒီဆွမ်းနှစ်ခုဟာဆွမ်းအလှရှင်တွေဟာတူညီသောအကျိုးကိုရတယ်လို့ဆိုပြီးတော့ဟောခဲ့တယ်အဲ့တော့သူဇာတာရဲ့ဆွမ်းနဲ့စားပြီးတော့သူဇာတာဆွမ်းစားပြီးဖျားဖြစ်တာဖျားဖြစ်လို့ပထမဆုံးဖုံးမိတဲ့ဆွမ်းဆိုတဲ့ မန္ထနဲ့မရုပ္ပဏိကတပုဒ္ဒဗန္ဓိကတို့ကတ်တဟာကိုတော့အဲ့ဒီချိန်မှာထက်သွင်းပြောတာမရှိဘူးเนาะစာပေကျမ်းကမှမှတ်တမ်းတင်ထားတာမရှိဘူးအဲ့တော့မှတ်မယ်ဆိုလို့ရှိရင်သူစာတာကဖျားမဖြစ်ခင်အကတ်တယ်တပုဒ္ဒဗန္ဓိကတို့ကဖျားဖြစ်ပြီးနောက်ပထမဆုံးဆွမ်းလို့ဒီလိုမှတ်လို့ရပါ အဲ့လိုမြတ်စွာဘုရားဟာတဘောတဗန္ဓိကတို့ကတ်တဲ့ဆွန်လေးကိုဖုံးပေးပြီးတော့အင်္ဂုတ္တထိုက်ကတာမှာသူတို့ကိုတရားဟောတယ်လို့မှတ်တမ်းတင်တယ်သို့တော့ပါဠိတော်မှာတော့တရားဟောတယ်လို့မှတ်တမ်းမတင်ဘူးမဟောတာကပို့ပြီးတော့သဘာဝကျတယ်လို့ပြောဘာလို့လို့ဆိုတပည့်ဆက်ကြတရားနှုတ်မို့ဆိုတရားဥဖြစ်တယ်မှာမဟုတ်တော့မြတ်စွာဘုရားရှေ့ပိုင်းမှာတရားဟောတာမရှိဘူး ဓမ္မစကြာတရားမဟောခင်ကျွတ်တင်ပြီးတော့ဟောတဲ့တရားမရှိဘူးနော်ဒါကြောင့်မို့ဓမ္မစကြာကိုတရားဥလို့ခေါ်တာအင်္ဂုတ္တအထကရာကတရားဟောတယ်လို့ပါတယ်သို့တော့ပါဠိတော်မှာတရားဟောတယ်လို့မပါဘူးမပါတာပိုကောင်းတယ်ပေါ့နော်သူတို့ဟာဆွမ်းကပ်ရတဲ့အခါမှာစိတ်နှအာရမှုဖြစ်ပြီးတော့ ဝန္တာပီတိတွေဖြစ်လို့ကုံတယ်ခရီးဆက်ခတ်နေမှာမြတ်စွာဘုရားကိုကိုယ်ွယ်စိတ်ကကြောင်းတရားတော်ကိုကိုယ်ွယ်စိတ်ကကြောင်း သူတို့တွေကဝန္တာအာရလျှောက်ထားကြတယ်ဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိလို့တန်ခါမပေါ်သေးသည့်အတွက်ကြောင့် ရားကိုကိုးကွယ်ပါ၏တရားကိုကိုးကွယ်ပါ၏ဆိုတာတရဏဂုံဟာ တွေဝါစိတ်ကတရဏဂုံလို့ခေါ်တယ်စကားနှစ်ပုတ်နဲ့တွင်ပဲချင်းကဖះနဲ့တရားကတော့ဖះပွင့်တဲ့တရားကဟောသည်ဖြစ်စေမောသည်ဖြစ်စေပေါ်ပြီးသားဒါကြောင့်မို့မေးလိမေးထတခါတလေကျတော့ရှိကြတယ်ဖះနဲ့တရားဘယ်ဟာရင်ပေါ်လာတော့ ချို့ကလည်းကြမ်းကြမ်းပန်းပန်းအဲ့လိုပေးတယ်တချို့ကလည်းဖះနဲ့တရားဘယ်ဟာမြတ်တော့မှပေးသေးတယ်အဲ့တော့စဉ်းစားကြည့်ရမှာတော့တရားကျင့်လို့ဖះဖြစ်တာဆိုတော့တရားကတော့ရှိသေးတယ်ဖះကျင့်ဖះလွန်ကျင့်တဲ့တရားကရှိတယ်လေတရားကျင့်လို့တရားထုတရားမြတ်ရသွားတာတရားကျင့်တဲ့ကျင့်တဲ့တရားကရှိတယ်နောက်တရားထုတရားမြတ်ရတာဟာလည်းပဲ ဒါမြတ်စွာဘုရားကရတယ်ဆိုတာဟိုရန်တော်နဲ့သိရှိတော့တော့ပြောတာနော်တရားဆိုတာကတော့ရှိနေမှာပဲဒီတရားကိုကျင့်မှဖရာဖြစ်တာကိုအဲ့တော့ဟောတဲ့တရားနဲ့ကျင့်တဲ့တရားနှစ်ခုခွဲတာပြီးတော့မြတ်စွာဘုရားအလောင်းကျင့်တဲ့တရားကတော့ဖရာမဖြစ်ခင်လည်းရှိနေတယ်လို့ပြော ရှင်းပြီးတော့ဘုရားဖြစ်တဲ့ဖြစ်သို့ရောက်တဲ့အခါဟောတဲ့တရားကြတော့ဘုရားဖြစ်ပြီးမှတရားပေါ်တယ်လို့ပြောဒါဖြစ်စဉ်နဲ့ပြောရင်အဲ့လိုပဲပြောဖြစ်တဲ့တရားကတော့ငကိုယ်တည်းရှိတယ်ဘာကြောင့်လို့ဆိုရင်ကတ္တဝမြတ်စွာဘုရားအလောင်းနဲ့ဒီတရားပဲဒီကဘာမှာပြင့်သွားတဲ့ကကုသနာကောဏကမနာကတ္တဝဒီဘုရားသုံးစုရဲ့တရားတွေလေဒီတရားတွေပဲဟိုတရားတော့ရှိနေတယ် ဖြစ်တဲ့တရားနဲ့ပြောမယ်ဆိုရင်တရားကအရင်ဖြစ်တယ်ပြီးတော့မှဖရာဟောတရားနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့မြတ်စွာဘုရားဟောတဲ့ဒေသနာတရားကဖရာပွင့်ပြီးမှဖြစ်တာသူတို့ပြောလို့ရတာပေါ့နော်အဲ့တော့ဖရာကိုကိုးဝေတယ်ဆိုတာတော့ဖရာကဟောမှတရားကိုသိကြရတာဖြစ်တော့ကြောင်းဘုန်းကြီးတို့တွေဖြစ်အဖို့ပြောမယ်ဆိုရင်ဖရာကပထမတရားကဒုတိယဒီလိုပဲပြော တရားပထမတရားဒုတိယလို့ပဲဒီလိုပဲပြောဖះနဲ့တရားဘယ်သူကမြတ်တယ်လဲလို့မေးလို့ရှိရင်နော်ဒီမေကုန်းနဲ့ပတ်သက်လာလို့ရှိရင်မြတ်စွာဘုရားဟာမြတ်စွာဘုရားသိလို့ဒီတရားကိုဖော်ထုတ်တာကျင့်ကြံကြုတ်ကို အထုတ်လို့ရမသိဘူးမရဘူးဆိုလို့ရှိရင်ဒီတရားကိုလည်းဟောနိုင်မှာမဟုတ်ဘူး တရားဟာရှိနေတယ်သို့တော့အသိဉာဏ်နဲ့ရောက်လာတော့မှတရားကိုဖော်ထုတ်နိုင်တာဖြစ်တယ်။တဘာဝတရားဆိုတာလောကမှာရှိနေပြီးသားပဲ။ရှိနေပြီးသားဆိုတစ်ဖက်ကပြောရင်ဘယ်သူကမြတ်တုံးဆိုရင် အပြန်အလှန်ဘယ်လိုမြတ်တာကိုမေးပြောမလဲ။မြင့်မြတ်တယ်ဆိုတဲ့နေရာမှာတစ်ဖက်ကပြောမယ်ဆိုရင်တရားကြောင့်ဖျားဖြစ်ရတယ်ဖျားဖြစ်လို့တရားကိုခေါ်တယ်ဆိုတော့ ပြန်လှန်သဘောရှိတယ်နော်မြတ်စွာဘုရားကိုယ်တိုင်ကလည်းသိတဲ့တရားတော်ကိုအလေးထားတယ်ဘုရားဖြစ်စားကစဉ်းစားတယ်လောကမှာငားတဲ့မြတ်တဲ့ပုဂ္ဂိုလ်ရှိသလားသီလသမာဓိပညာအပြင်မြတ်တဲ့ပုဂ္ဂိုလ်ရှိသလားလို့စဉ်းစားတဲ့အခါတလောကလုံးလူတွေတင်ကြည့်တာမဟုတ်ဘူးလူတွေတဲ့အဆင့် ရင်းနဲ့နတ်တွေပြမာတွေထဲမှာပဲကြည့်လိုက်လောကကြီးတစ်ခုလုံးတတ္တလောကကြီးတစ်ခုလုံးကိုချင့်ကြည့်လိုက်တဲ့အခါမှာကောင်းကင်ကပြမာကြီးတောင်ဖရာရဲ့သီလကိုမမိချအောင်တမာရီလည်းမမိဘူးပညာလည်းမမိဘူးအဲ့တော့ဖရာတဲ့တာတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးမရှိသည့်အတွက်ကြောင့်လောကမှာတခုကိုအလေးမပြုဘဲနဲ့နေတာဟာမကောင်းဘူးအလေးပြုရမယ်ဘာကိုအလေးပြုရမလဲဆို ငါသိတဲ့တရားကိုပဲအလေးပြုမယ်ဆိုပြီးတော့မြတ်စွာဘုရားတရားကိုအလေးပြုပြီးတော့နေတယ်နော်တရားကိုအလေးပြုပြီးတော့နေတယ်ဖះနဲ့တရားသည်ဖះတရားချင်းလို့ဖះဖြစ်တယ်ဖះဖြစ်လို့တရားကိုသိတယ်ဒီလိုပဲပြောရမှာပဲမြတ်စွာဘုရားကတရားကိုအလေးပြုတယ်ပူဇော်တယ် ဝိတုဒ္ဓကရုဏညာဏဗုဒ္ဓံတံဗုဒ္ဓပုစိတံဆိုရယ်တိဃာရောကျမ်းရဲ့ပဏာမမှာဓမ္မကိုပြောတဲ့အခါကျဝိတုဒ္ဓကရုဏညာဏဗုဒ္ဓံတံဗုဒ္ဓပုစိတံဆိုဖရာတွေပူဇော်တဲ့တရားဆိုမြတ်စွာဘုရားလေးနဲ့ထားတဲ့တရားအဲ့တော့အပြန်လှန်မယ်မြတ်စွာဘုရား ဘယ်သူကမြတ်တယ်ဘယ်ဝါမြတ်တယ်လို့ပြောကြအကြောင်းမရှိဘူးပေါ့နော်အဲ့တော့ကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေအနေနဲ့ကဘုရားပထမတရားကဒုတိယဒါကြောင့်မို့ဘုရားသရဏံကိသမိဓမ္မသရဏံကိသမိတွေးဝစိကသရဏဂုံနဲ့သူတို့နှစ်ဦးကစိတ်ကတ်တယ်အဲ့ဒီအချိန်မှာတန်ခါမပေါ်သေးသည့်အတွက်ကြောင့်တန်ခါသရဏကိသမိမရှိသေးဘူး ဖျားဖြစ်ပြီးတဲ့နောက်မှာပထမဆုံးဗုဒ္ဓဘာသာ ဖြစ်တဲ့ပုဂ္ဂိုလ်နှစ်ဦးဟာ တပုဒ္ဒါနဲ့ပါဠိကလူဘဝမှာထူးခြားတဲ့ပုဂ္ဂိုလ်တွေအဲ့တော့သူတို့နှစ်ဦးကဓမ္မစကြာမဟောခင်မြတ်စွာဘုရားတရားဟောတာမဟုတ်လို့ဟောအောင်တော့လဲကြွမှာမဟုတ်တဲ့ပုဂ္ဂိုလ်တွေပေါ့ဒီချိန်မှာသူတို့ဆင်းနေမဖြစ်သေးဘူးလို့ဆိုတာဒါကြောင့်မို့မြတ်စွာဘုရားကို သူတို့ကတရဏဂုံတီကိုးွယ်ပြီးတဲ့အခါမှာမြတ်စွာဘုရားပေါ်မှာမမိတ်မသုံးယုံကြည်တဲ့တရားစွမ်းအားတော့လွန်ကြီးမားစွာဖြစ်သွားပြီအဲ့ဒီတရားတရားလျောက်သူတို့ပြန်သွားတဲ့အခါမှာဘယ်အရာကိုကိုယ်ကိုစိတ်ကရပါမလဲလို့မြတ်စွာဘုရားကိုလျှောက်တယ်တဲ့လျှောက်တဲ့အခါမှာမြတ်စွာဘုရားကခေါင်းတော်ကိုလက်နဲ့ပုတ်တက်လိုက်တဲ့အခါမှာ ဆံမင်ကလေးတွေပါလာတယ်အဲ့တော့အရေအတွက်ကိုတော့ပါဠိတော်မှာမဖော်ပြဘူးအထက်ကထာမှာတော့နှမျိုးဖော်ပြထားတာရှိတယ်အထကိတဓာတုယောလို့သာမှုတမှုရတော့သပင်လေးကိတဓာတ်သပင်အမြင်လေးတွေရှစ်ရှစ်စုပါလာတယ်လို့ဆိုလိုတယ်လက်ထက်မှာညိလာ ဆွဲနှုတ်တာတော့မဟုတ်ဘူးနော်စိတ်နဲ့နေမဲ့ဆိုရင်ကိုပုတ်လိုက်တဲ့အခါမှာလက်ထဲမှာရှစ်စုပေါ့စာမှုတစ်ခုကတော့အထကေသမုဋ္ဌိယောလို့စာမှုတစ်ခုမူခွဲတစ်ခုရှိတယ်တိဟုမူမှာအဲ့ဒီမူကြည့်ပဲဆိုရင်တော့သူကြတော့ရှစ်ဆုပ်လို့အဓိပ္ပာယ်ရတယ်။များတော့နဲ့အဲ့ဒါကြတော့လေခေါင်းပေါ်ကဆပင်နေကုန်းတလောက်ဖြစ်သွားတယ် ဆံမေရှစ်စုသမုတ်ဆံမောရှစ်စုဆိုတာမျိုးမြတ်စွာဘုရားရဲ့ကောင်းတော်ကပပုဆရာတွေကထုထားသည့်အတွက်ကြောင့်စတုံးလိုဖြစ်နေတယ်အမှန်ကအနေထားကမြတ်စွာဘုရားဟာမင်းသားဘုရားတို့ကတော့စတုံးနဲ့ပါဆန်ရှည်ထားလေးရှိတယ် ဗမာပြည်မှာတောင်မှပဲရှေ့တုန်းကလူကြီးတွေဟာရောင်နေနဲ့နေကြတာခုနောက်ပိုင်းကျတော့မှဆမင်းတွေတိုးကုန်တာအင်္ဂလိပ်လက်ထက်ရောက်တဲ့အခါကျတော့မှဆမ်ဆမင်းတွေတိုးကုန်တော့ဘုန်းကြီးတို့ငယ်ငယ်တုန်းကယောက်ျားတွေအခုပုံစံလောက်ထားတာကိုဘိုးကေလို့ခေါ်ကြတယ်ဘိုးဆိုတာဗမာတွေကအင်္ဂလိပ်ကိုဘိုးလို့ခေါ်တာနော်ကေဆိုတာကဆမင်းဘိုးကေဆိုတာ ဘူတွေထားတဲ့သဖြင့်ဆိုတဲ့အဓိပ္ပာယ်မျိုးအဓိပ္ပာယ်ရတယ်ဘူကေတဲ့ဂရိခေတ်တော့ဒီအသုံးသိပ်တွေ့ရတော့ဘူးနော်ဘုန်းကြီးတို့ငယ်တော့တောမှာဆိုရင်တော့ဘူကေဘူကေနဲ့ခေါ်ကြတာပဲဘူကေဆိုတာဘူကေတာပေါ့နော်ဘူတွေထားတဲ့ကေတာမျိုးလို့ဆိုလို့တယ်အဲ့တော့မြတ်စွာဘုရားကဘူကေလားလို့ဆိုမဟုတ်မြတ်စွာဘုရားလောင်းတောထက်တဲ့အခါသဖြင့်အရှိနဲ့လာခဲ့တာသို့သောပါလာတဲ့တန်လျက်တားနဲ့ စရုံးထုံးထားတဲ့စိတ်နဲ့မှန်းကြည့်လိုက်ပေါ့ခေါင်းဘဟုတဲ့တဲ့ကိုစရုံးထုံးထားအဲ့ဒီစရုံးအောက်ခြေကနေကပ်ပြီးတော့တန်လျက်ဓာတ်နဲ့ဖြတ်လိုက်တာဟိုကရုံးပြောင်ရိုက်ထားတာမဟုတ်ဘူးနော်တန်လျက်ဓာတ်နဲ့ဖြတ်လိုက်တဲ့အခါကျတော့ခုခေတ်ဘိုကေဆိုတဲ့ဆပင်လောက်တော့ရှိသွားတယ်ဒါကြောင့်မို့မြတ်စွာဘုရားယဟန်တွေကို ဆပင်အရှိလက်နှစ်သက်လက်နှစ်သက်ထားနိုင်တယ်သို့တော့အချိန်နဲ့လည်းပိုင်ထားတယ်နှစ်လဆိုရင်ရိပ်ရမယ်လက်နှစ်သက်ဆိုရင်လက်နှစ်သက်တဲ့လက်ပို့ပြီးတော့မရှိသေးရဘူးနှစ်လတည်းလည်းပို့မထားရဘူးဒါကတချို့ကဆာမင်းတန်တော့နှစ်လမှလက်နှစ်သက်ကြော်ရင်ကြော်သွားမယ်လေဆာမင်းမတန်တဲ့လူကတော့လီလီလီလီနဲ့ ရှည်ကျမလည်းရှည်မယ်အဲ့ဒါကြောင့်မလို့နှစ်ခုစလုံးကန့်တတ်ထားတယ်လက်နှစ်သက်အချိန်နဲ့အရှည်နဲ့ဆိုရင်လက်နှစ်သက်ပဲထားသို့မဟုတ်အချိန်နဲ့ပြောမယ်ဆိုရင်နှစ်လပဲထားနှစ်လတည်းမပူရဘူးရက်ရမယ်ဆိုပြီးသူတို့ဆိုလို့တယ်မြတ်စွာဘုရားကြတော့ထူးခြားအံ့ဩဖွယ်အလောင်းတော်ဘုရားကစတုံးအောင်ကနေကပ်ပြီးတော့ဖြတ်လိုက်တဲ့အခါမှာအဲ့ဒီဖိပြီးတော့တေးသေးချာချာစုစီဖိထားတဲ့ ဆပင်တွေက အောက်ကိုပြေကျမသွားပဲနဲ့အခုခေတ်လူတွေကတော့ကော်နဲ့ကတ်ကြတယ်ထမိုင်းကော်ကတ်ပြီးတော့ထောင်ထားလိုက်သေးတာပေါ့ငှက်မောက်လို့ကြက်မောက်လို့ထောင်ထားသေးတာအဲ့တော့မြတ်စွာဘုရားရဲ့ဆပင်ကတော့အဲ့လိုကော်ကတ်ထားတော့မဟုတ်တော့ဘူးအလဲကောင်းဖြတ်လိုက်တဲ့အခါမှာခေါင်းထိပ်အလဲမှာစွတ်စွတ်လေးဖြစ်တယ်အယောင်ကအနဲ့ရောင်ဘဒုံရောင်စံကေတာဆိုတော့ ဟိုစိတ်သက်ကြည်လင်တဲ့အခါကျတော့အသားရည်ဟာတောက်ပသလိုပဲသပင်ကလည်းတောက်ပစီလိမ့်ထားသလိုလဲလဲလဲလဲဖြစ်တယ်အဲ့ဒါကိုကေတုမာလာ ရောင်လျံဆိုပြီးတော့ဒီကြံတဲ့ဆံဆံစုသေးလေးလက်နှစ်သိန်းလောက်ရှည်တဲ့ဆံအစုလေးကိုကေတုမာလာအယောင်လိုဟာမျိုးထည့်ပြီးတော့ဗဘူးဆရာတွေကထုလိုက်တဲ့အခါကျတော့စတုံးဖြစ်သွား မြင်ရတော့စတုံးလို့ဖြစ်တာမှားတော့အယောင်ကြောင့်အယိတ်ချင်တာကိုဆိုလို့တယ်နော်အယိတ်ချင်တာဘုန်းကြီးတို့တော့အခုအဲ့ဒီအယောင်ကိုထဲ့မထုပါနဲ့ရသော်ဘုရားရဲ့ပင်ကိုယ်တိုင်းထားပါဆိုပြီးတော့ခုမဟာဗျမမုနိစေတီတော်မှာကိုးကွယ်မဲ့ရုပ်ပွားတော်ကြီးတွေကိုစတုံးကိုအောက်ခြေဖြတ်ထားတဲ့ပုံစံမျိုးလေးဖြစ်အောင်ထုခိုင်းတယ် ထိုခိုက်တာအနုဆိုရင်လူတွေကပြောကြတယ်စတုံး စတုံးနဲ့နော်မဟုတ်တဲ့လူတွေကဂေါရမစတုံးတောင်ခေါ်ကြသေးတချို့ကမေးတယ်မြတ်စွာဘုရားကတော့သူကတော့စပင်နဲ့စတုံးနဲ့ယဟန်နေကြတော့ဘာကြောင့်ကရုံတုံးခိုင်းတာတော့လို့မေးတဲ့လူကရှိသေးတယ်မှန်တော့မဟုတ်ဘူးရှေးခေတ်ကဆန်ရှည်ထားတဲ့ခေတ်ကဆန်တုံးကိုဖြတ်လိုက်လို့ရှိရင် မုံထားလို့ခေါ်တာပဲ ကရုံတုံးတယ်လို့ခေါ်တော့ပြောင်အောင်ရိပ်မှကရုံမဟုတ်ဘူးခုခေတ်တော့ပိုကေတွေကကရုံမဟုတ်ပြန်မှုဖြစ်တယ်တော့ပိုကေကလည်းကရုံမယ်မှန်တော့ခုခေတ်ကတော့ကရုံခေစားနေပါပြီပေါ်လုံးသွားလည်းကရုံနဲ့ဆိုတော့ကျန်တဲ့လူတွေကလည်းကရုံအားကြလားမသိပါဘူးတော်များတယ်တခါတော့ဘုန်းကြီးတို့ အမေရိကကိုပထမဆုံးခေါက်သွားတဲ့အချိန်မှာဒီဟိုကနေပြီးတော့ဒူဘိုင်ဒူဘိုင်ကနေပြီးတော့ Emirates Airline ကနေပြီးအင်္ဂလန်ကိုသွားတာအဲ့မှာလေးမြန်မမအင်္ဂလိပ်တယောက်က လာပြီးတော့မေးသူကကရုံးတုံးထားခမရဘာလို့ကရုံးတုံးတာရုံးနဲ့ဘုန်းကြီးကိုလာမေးဟာတို့ကတော့ tradition အရာပေါ့လို့ဘုန်းကြီးဆိုတာကရုံးတုံးရတယ်ဒါ tradition ပေါ့လို့ မင်းကတော့ဘာလို့တုံးတာတော့ဆိုဒါသူ့ရဲ့ new lifestyle မှာလည်းပြောတာအဲ့လိုလူကလည်းရှိသေးတယ်အဲ့သူလာပြောတယ် new lifestyle နဲ့အကျဉ်းချုပ်မှလမ်းသွားရင်တွေ့တဲ့လူကလည်းရှိတယ်နော်အဲ့ဒီမြတ်စွာဘုရားရဲ့ဆိုရင်ဒီဖရာရုပ်ပွားတော်တွေဟာစတုံးမဟုတ်ဘူးဆိုတာကိုတော့မှတ်သားထားဖို့လိုအပ်တယ်စတုံးလို့ဖြစ်သွားတာဗဘူးဆရာတွေလက်ချက်နဲ့ဖြစ်သွားတယ်လို့ ပချီဆရာပဘူးဆရာတွေရဲ့လက်ချက်နဲ့ဖြစ်သွားအဲ့တော့စွစွချွညွန်လေးခေါင်းထိပ်ပါတော့ရှိတယ်ဆန်တော်ပယ်လိုက်တဲ့အချိန်မှာစွစွချွညွန်လေးဒီလိုပဲကြံ့ရတယ်လို့သူတို့မှတ်ရအောင်အဲ့ဒါကလက်နှစ်သိက်ကဘယ်တော့မှရှည်မသွားတော့ဘူးဒါထူးခြားအောင်ဟောပဲပေါ့နော်မြတ်စွာဘုရားဘုရားရောက်သွားတဲ့အခါမှာဆန်တော်ပယ်ပြီးတဲ့နောက်ဒီဆံပင်ဟာဟို နောက်ထပ်ရိတ်เสียလည်းမလို့ဖယ်เสียလည်းမလို့အကယ်၍ဖះကောင်ဘသူကင်ပြီးတော့ရိတ်ပေးမလို့ဖះဖြစ်သွားပြီဆိုလောကမှာအမြတ်ဆုံးပုဂ္ဂိုလ်ရဲ့ခေါင်းကိုကင်ဝန်းတဲ့လူကရောရှိမလားနော်ပုရုသေမောကတော့ကင်မှာပေါ့ရတော်ရာတို့လည်းကင်မှာပဲပေါ့ဖះဖြစ်ပြီးတဲ့နောက်တော့ကင်မဲ့လူမရှိတော့ဘူးပေါ့အဲ့ဒါကြောင့်မလို့သဘင်ကလည်းရှည်မရှည်တော့ဘူးခါလဲဆိုရင်တို့6နှစ်ပတ်လုံးတရားကျင့်လဲပိုးရှင်လာတော့ဒီပုံစံလေးပဲနေတယ်လို့ သူတို့မှသို့တော့ပုံနှန်းတွေကမြတ်စွာဘုရားကိုကြည့်လိုက်လို့ရှိရင်မုံနကတမနကနဲ့အဲ့ဒါလိုမုံဒတမနလို့ဒီလိုခေါ်တယ်ကတုံးယဟန်လို့ပဲခေါ်တယ်မြတ်စွာဘုရားကိုလည်းအဲ့လိုပဲခေါ်တယ်သူတို့အဲ့တော့ဟုတ်ပြီမြတ်စွာဘုရားကအဲ့ဒီလဲနှစ်သိရှိတဲ့သဖြင့်ရသော်ဗျာသုံးသပ်လိုက်တဲ့အခါဆန်တော်ရှစ်စုပါလာတယ်လို့ဆိုတယ်။ပါဠိတော်မှာတော့ ဆံမင်းလေးတွေလက်ညှိပါလာတယ်လောက်ပဲပြောတယ်ဘယ်နဲ့ဆိုရလို့မပါဘူးအဲ့ဒါကိုကုံတယ်ရီကရွှေကျုပ်ကလေးနဲ့ခံယူပြီးတော့သူတို့ဒေတာကိုပြန်သွားတဲ့အခါမှာအဲ့ဒီအတိတင်စနလို့ဆိုတဲ့မြို့နာမှာမြို့တကားဝမှာကေသဓာတုဆိုတဲ့ဆံတော်တွေကိုထက်သွင်းပြီးတော့ စေတီတည်ထားတယ်လို့ဒါအင်္ဂုတ္တထက္ကထာကဆိုတာဒီအဲ့ဒီမှာလဲကွဲလွဲမှုရှိသေးတယ်သူတို့မွေးရဌာနီကိုအတိတင်စနာလို့အင်္ဂုတ္တထက္ကထာကဆိုပေမဲ့လို့ထေရဂါထာအထက်ကထာကျတော့ပောက္ခရဝတိမြို့လို့ဆိုပြန်တယ်နော်နာမည်တွေကွဲလွဲမှုတွေရှိတယ်ပောက္ခရဝတိမြို့အဲ့တော့မြတ်စွာဘုရားရဲ့ စံတော်တွေကိုတီးထားပြီးတော့ကိုးကွယ်ပါဠိတော်မှာဒီလူတွေဘယ်ကလာတာတော့ဆိုဥက္ကလာစနပဒဥက္ကလာဥက္ကလာဆိုတဲ့အယတ္တိတာက လာတယ်လို့သူပြောတယ်နော်ဥက္ကလာရက်ကနေလှဲပေါင်း900နဲ့သူတို့ဟာမြတ်စွာဘုရားရှိရာဒေသကိုလာကြတယ်ဒါတဘုဒ္ဓဗန္ဓိကရဲ့စာထဲမှာဆိုထားတဲ့ဇာလံလေးပေါ့နော် အဲ့တော့သူတို့ကဘုရားကိုပထမဆုံးအစာအာဟာရလှူဒန်းခွင့်ရလို့ဝန္တာပီတိဖြစ်ကြရတယ်။မြတ်စွာဘုရားပေးလိုက်တဲ့ဆံတော်လေးကိုရှားယူပြီးတော့စင်စမပြသူတို့ပိုးကွယ်ခွင့်ရတယ်။သို့တော့သူတို့ကဘုရားတရားဒီနှမျိုးသာကိုးကွယ်ပြီးတော့ဘယ်အချိန်မှတရားဥတရားမြတ်ရကြတာတော့ဆိုထေရကထာ အဲမဟာဝိကထက္ကထာထေရကထာထက္ကထာရဲ့အထက္ကထာတွေကိုအကုန်ဖတ်ကြည့်လိုက်တဲ့အခါကျတော့မြတ်စွာဘုရားဓမ္မစကြာတရားဟောပြီးတော့ဣတိပတနာကနေတခါရာဇဂုဘက်ကို ပြန်ကြွလာပြန်ကြွပြီးရာဇဂုမှာဒုတိယဝါဆိုတဲ့တတိယဝါဆိုတဲ့အဲ့ဒီရာဇဂုနေတဲ့အချိန်မှာဒီကြီးနောင်နှစ်ယောက်ဟာ မြတ်စွာဘုရားစီတစ်ခေါက်ပြန်ရောက်လာရာဇကျိုးမှာပြန်ရောက်လာတယ်လို့ဆိုတယ်နော်အဲ့ဒီပြန်ရောက်လာတဲ့အချိန်ကျတော့မှမြတ်စွာဘုရားတရားဟောတော့နေအောင်စလုံးသောတာပန်ဖြစ်သွားတယ်လို့ဆိုနိုင်တယ်သို့သောအထက်ကရာထဲမှာတပု္ပ္ပကသောတာပန်ဖြစ်သွားတယ်ဖန်လိကကတော့သင်္ကန်းဝတ်ပြီးတော့ယဟန္တာဖြစ်သွားတယ်လို့ချက်ချင်းဝတ်တာတော့မဟုတ်တော့ဘူးနော်ဘာလို့လဲဆိုရင်ဗန္ဓိကတုတ်တန်ဆိုတာရှိသေးတယ် အစာတွေကတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ကြည့်ရတာပေါ့နော်အဖြစ်မှန်ကတော့သူတို့ညီကိုနေအောင်ရသော်ပြဓမ္မစကြာတရားဟောပြီးရာဇဂျိုရောက်ရာဇဂျိုမှာသတင်းသုံးနေတဲ့အချိန်သူတို့ဖះကိုလာပြီးတော့ရှိတွေ့တွေ့ကြတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားတရားဟောတော့ညီကိုနေအောင်စလုံးဟာသောတာပန်ဖြစ်သွားတယ်နောက်ပိုင်းကျတော့မှဖန္တိကကသာသနာ့ဘဝဝင်ယဟန်ခံပြီးတော့ယဟန္တာဖြစ်သွားတယ်လို့ ထေရကထာမှာဗန္လိယထေရကထာဆိုတာရှိတယ်အထက်ကရာဖွင့်တော့လည်းပဲတခြားတစ်ပါးမဟုတ်ဖ ೇನೆ တပုဒ္ဒဗန္လိကညီနောင်တွေကဗန္လိကပဲဖြစ်တယ်သို့တော့အဲ့ဒီမှာဗန္လိယလို့ရေးတယ်ဗန္လိယလို့ရေးပြီမယ်လို့ဒီဗန္လိကပဲဆိုတာစာပေတွေမှာဒီလိုရှိတယ်ပေါ့အဲ့တော့စာပေတွေကိုညှိပြီးတော့ယူလိုက်တဲ့အခါမှာသူတို့နှစ်ဦးဟာ ဘုရားဘာသာမြတ်စွာဘုရားရဲ့ဗုဒ္ဓဥပဒကတွေထဲမှာထူးခြားတဲ့ထင်ရှားတဲ့ဥပဒကနှစ်ဦးဖြစ်တယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးအင်္ဂုတ္တုမှာတပုဒ္ဒတုတ်ဗန္ဓိကတုတ်ဆိုပြီးတော့တုတ်တန်လေးနှစ်ခုရှိတယ်ဥပဒကပေါင်း20နဲ့တဦးအကြောင်းကိုရေးထားတဲ့တုတ်တန်လေး ။ဘာတပြေးပြေးတော့ဥပါဒကတွေအကြောင်းဟောမယ်။အဲဒီမှာတပုဒ္ဒတုတ်နဲ့ဗန္ဓိကတုတ်မှာဟောထားတဲ့ဒီတရားပုဒ်ကလေးကိုနားထောင်ကြည့်ပဲဆိုလို့ရှိရင်သူတို့သောတပန်အနေထားဆိုတာမှန်ကန်တယ်အဲ့တုတ်တန်လေးကိုနားကြည့်အောင်သဟိဘိက္ခုတံမေဟိတမနာကတော တပုတ်သောခါပတိတထာဂတိနေထင်ကတော်အမတတ်ထသောအမတံသစ္စိ ကတဝါဒီတုတ်တန်လေးမှာဒီအကြီးချင်း6မျိုးနဲ့ပြည့်စုံတဲ့ ဒီတရား6မျိုးနဲ့ပြည့်စုံတဲ့တပုဒ္ဒဆိုတဲ့ဥပဒကဟာတဲ့တထာဂတိနေထင်ကတော်မြတ်စွာဘုရားအပေါ်မှာသူယုံကြည်ချက်ဟာအဆုံးသတ်ယုံကြည်ချက်ပဲမပြောင်းလဲတော့ဘူးဆိုနေထင်ကတော်ဆိုတာနေထံကတော်ဆုံးဖြတ်ချက်ချထားပြီးပြီမြတ်စွာဘုရားဘုရားအစ်စ်လို့ဆိုပြီးတော့မပြောင်းလဲတော့ဘူးပုရုဇဉ်တွေကအဲ့လိုမဟုတ်ပြောင်းတယ်လေ ပြောင်းတယ်အဲ့တော့တထာဂတိနေတင်ကတော့မြတ်စွာဘုရားပေါ်မှာလုံးဝဒါတကယ်ဆရာအစ်ဖဲဆိုပြီးတော့အပြောင်းလဲမရှိဘဲနဲ့ဆုံးဖြတ်ချက်ချတယ်အမတတ်တသောနိဗ္ဗာန်တရားကိုကောင်းကောင်းမြင်တယ်အမတသစ္စိကိတ္တဝါဣရိယတိတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့သူဟာနေထိုင်နေဘဝမှာအဲ့လိုဖော်ပြထားတယ် အရေးချင်း6မျိုးနဲ့ပြည့်စုံတဲ့တပုဒ္ဒဟာမြတ်စွာဘုရားပေါ်မှာလုံးဝယုံကြည်တယ်နိဗ္ဗာန်ကိုသူကိုယ်တိုင်မျက်မှောက်ပြုပြီးပြီနိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်ပြုနိုင်တယ်ဆိုတာသောတာပန်ဖြစ်မှပြုလို့ရပုရုဇဉ်တွေကမှန်းဆယုံပဲဖြစ်တယ်အဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာသောတာပန်ဖြစ်တယ်ဆိုတဲ့အထိပ္ပယ်ပြောတာအမတန်သစ္စိကိရိယာယဣရိယတိသစ္စိကတဝဣရိယတိဆိုသူကသောတာပန်ဖြစ်နေပြီဆိုတာကိုဖော်ပြတဲ့ စကလုံးနှလုံးပဲအဲ့ဒီမှာသူ့ရဲ့အည်ချင်းတွေကိုပြောတဲ့အခါမှာဘလို့ပြောတော့အဲ့တော့ဘုန်းကြီးတို့တွေနဲ့ကိုယ့်ကိုဘုန်းကြီးတို့တရားဓမ္မတွေကိုယ့်ကိုဆုံးဖြတ်လို့ရတယ်ဒီသုတ်တန်ကိုချိန်မဆွဲတပုဒ္ဒါဘလို့တပုဒ္ဒါဆိုတဲ့ဗုဒ္ဓကိုကိုယ်ဝယ်စိတ်ကတဲ့ဥပဒကကြီးဟာဘလို့အည်ချင်းတွေနဲ့ပြည့်စုံတာတော့ဆိုရင်နံပါတ်1ကဗုဒ္ဓေအဝိစ္စပတာဒိနာ မြတ်စွာဘုရားကို နှစ်နှစ်ကာကအသိဉာဏ်နဲ့ယုံကြည်တာအသိဉာဏ်နဲ့ယုံကြည်တာနဲ့တရားနဲ့ယုံကြည်တာမတူဘူးနော်အသိဉာဏ်ပါတဲ့ဟာနဲ့ယုံကြည်တာလုံးဝဆုံးဖြတ်ပြီးတော့ဘယ်တော့မှမပြောင်းလဲတဲ့ယုံကြည်မှုဘုဒ္ဓဝိသပတာရိနာအသိဉာဏ်ပါတဲ့တရားနဲ့သတ္တနမူလိကတတ္ထာလို့ဆိုရတယ်ဘုရားရဲ့အရေးချင်းတွေကိုသိပြီးတော့ယုံကြည်တဲ့ယုံကြည်မှု ယုံကြည်မှုကလည်းအမျိုးမျိုးရှိတာ哦အဲ့တော့မြတ်စွာဘုရားအပေါ်မှာနှစ်နှစ်ကားကဘုရားရဲ့အရေးချင်းတွေကိုသိရှိပြီးတော့ယုံကြည်မှုဆိုတဲ့ခိုင်မာတဲ့ယုံကြည်မှုနဲ့ပြည့်စုံတယ်ဘုရားကိုယုံကြည်တယ်လို့ပဲဓမ္မေအဝိစ္စပတာရိဏမြတ်စွာဘုရားဟောတဲ့တရားဓမ္မတွေပေါ့သူကိုယ်တိုင်ကြည်ကြံကြုတ်ကိုအထောက်တာသူကိုယ်တိုင်တရားသူရထားတာဆိုတော့တရားပေါ်ဆိုဘယ်တရားတော့လို့မေးလို့ရှိရင် မတရားဖို့တရား ပစ္စည်းမပฏิပဒါမဂ္ဂင်၈ပါးတရားမဲ့ဆိုတာမဂ္ဂင်၈ပါးနဲ့ဖွဲ့စည်းထားတာပဲမဂ္ဂင်၈ပါးကို ပေါင်းပြီးခေါ်လိုက်ရင်မဲ့လို့ခေါ်တာရှားမဟုတ်နော်မဲ့ဆိုတာပေါင်းတာလူဆိုတာလဲပါးတွေပေါင်းထားတာခေါင်းတို့ခြေတို့လက်တို့ကိုယ်တို့ပေါင်းထားတာလူလို့ခေါ်တာပဲဒါမက်မက်ခလို့ပြောတဲ့ဟာကမဂ္ဂင်၈ပါးကိုပေါင်းထားတာအလုံးပြည့်စုံတယ်ပေါင်းထားတဲ့အရာဖြစ်တယ်ဒါကြောင့်မို့ဓမ္မဆိုတာ အရေးကြီးတဲ့အဲ့ဒီမဂ္ဂင်၈ပါးတရားရသော်ဗျာဟောတဲ့ဗောရိပခိယ138ပါးနောက်ဖရာဟောသမျှတရားတွေပိဋက30နိကေ9ပြဓမ္မခန္ဓာပေါင်း7400အဲ့ဒီပုံမှလည်းဖြင့်ချက်မရှိနှစ်နှစ်ကာကအတိညာနဲ့ယုံကြည်ခြင်းဆိုတဲ့အရေးချင်းသူ့မှာရှိတယ်တန်ခေဝိသပတာရိနာဒီတရားတွေကို သိရှိပြီးတော့ကျင့်ကြံကြုတ်ကုတ်အထုတ်တဲ့အရိယတန်ခါတွေ သောတပန်သက္ကရာကအနာကယဟန္တာလို့ဆိုအရိယတန်ဃာတွေပေါ်မှာလည်းပဲအဝိစ္စပတရိဏအပြောင်းလဲမရှိအတိညာနဲ့နှစ်နှစ်ကာရှုံချီမှုဆိုတဲ့တရားတရားနဲ့ပြည့်စုံတယ်။အဲဆိုလိုတာဘုရားတရားတန်ခါယရဏသုံးပါးပေါ်မှာနှစ်နှစ်ကာကယုံကြည်မှုနဲ့ပြည့်စုံတယ်လို့ဆိုဒါသောတာပန်ရဲ့အရေးချင်းပဲပုရုဇဉ်တွေကြတော့ဒီအရေးချင်းဟာမပြည့်ဝဘူး မပြတ်မပြေးဝသည့်အတွက်ကြောင့်အခြေအနေရပြောင်းလဲသွားနိုင်တယ်ပုထုရှင်နေတာနော်အဆွဲကောင်းရင်ပြောင်းရင်ပြောင်းသွားသေးတာပုထုရှင်ဆိုတာပြောလို့မရအဲ့တော့ဒီလိုဖရဲတရားတန်ခါရဲ့တာသုံးပါအပေါ်မှာနှစ်တစ်ကကယုံကြည်သွားတယ်ဆိုတာခိုင်မာတဲ့တရားတရားနဲ့ယုံကြည်သွားတဲ့ပုဂ္ဂိုလ်အဆင့်လို့ဆိုလို့တယ်ပေါ့အဲ့တော့ဘုန်းကြီးတို့တွေအဲ့ဒီဆင်ရအောင်ကြိုးစားရမယ်ဆိုတော့တတိထားမှာပေါ့နော် ဥပဒကတိုင်းဥပဒကတိုင်းဟာဖះကိုမပြောင်းလဲတဲ့နိနိကာယုံကြည်မှုတရားနဲ့ပတ်သက်ပြီးနိနိကာယုံကြည်မှုတန်ခါနဲ့ပတ်သက်ပြီးနိနိကာယုံကြည်မှုဆိုတာနောက်တစ်ခုကဘာတော့အရိယေနတိလေနတဲ့အရိယေနတိလေနဆိုတာလူ့ကြောင့်နေပါအဓိကတော့၅ပါးတိလာပဲအရိယကန္တတိလာလို့ခေါ်တယ်အရိယတွေဘလောက်ပြတ်နိုးတော့ဆိုရင် ဘဝကိုးသွားတောင်မှဒီသီလမပြတ်ဘူးအဲ့တော့ဂဏိခေတ်မှာလည်းပဲသောတပန်လူဝေစားလေးတွေလို့ပြောနိုင်လောက်တဲ့တချို့ကလေးလေးတွေရှိတယ်နော်မွေးလာကလေးကငငယ်လေးတွေကသူများတဲ့မတတ်တဲ့ကလေးလေးတွေရှိတယ်ကြားဘူးတယ်နော်အဲ့တော့ဘဝကနေပြီးတော့တိလလုံလာတဲ့ပုံကိုယ်လေးတွေဟာဒါသောတပန်ဝင်စားလေးတွေလို့ပြောနိုင်တာပေါ့နော် သောတပန်လည်းသူပြန်ဖြစ်နိုင်သေးတာဟုတ်အရိယေနသီလေနမြင့်မြတ်တဲ့ငါးပါးသီလနဲ့အခိုင်အမာပြည့်စုံတယ်တဲ့နံပါတ်5ကျတော့အရိယေနညာနေနဆိုတာကိုသောတပန်ဖြစ်သွားတာကိုကိုပြန်ပြီးတော့သိတယ်သိတဲ့ဉာဏ်ပစ္စဝခဏဉာဏ်လို့ခေါ်တယ်အဲ့ဒါကိုပဲဒီနေရာမှာ အရိယေနညာနေနလို့ပြောတယ်ကိုဘဝအခြေအနေကိုပြန်သိနိုင်တယ်ဉာဏ် နောက်တစ်ခါအရိယာယဝိမု ക്തി ယမြင့်မြတ်တဲ့လွတ်မြောက်မှုဆိုတာသောတပတိဖို့ကိုပြောတာဖြစ်တယ်။ဒါဆိုလိုတာကတော့ဒီအင်္ဂါ6ချက်ပြောထားတာဟာ တပုဒ္ဒသောတပန်ဖြစ်တယ်ဆိုတာကိုပြောတဲ့စကားပါပဲ။ထိတုဒ္ဒထို့တူပဲဗန္ဓိကနဲ့ပတ်သက်ပြီးတော့လည်းမြတ်စွာဘုရားဒီတိုင်းဟောတယ်။ဗန္ဓိကကလည်း တရား၆မျိုးနဲ့ပြည့်စုံတဲ့ပါဠိကဟာမြတ်စွာဘုရားပေါ်မှာဆုံးဖြတ်ချက်ယုံကြည်ချက်အပြည့်အဝရှိတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့လည်းပဲဒီတရား၆မျိုးပဲအဲ့ဒါပဲဗုဒ္ဓေဝိသပတာရိဏဓမ္မေဝိသပတာရိဏတံဃေဝိသပတာရိဏအရိယေနတိလေနဆိုတာဒါသောတပန်ရဲ့အင်္ဂါယက်တွေပဲနော်သောတပန်ဖြစ်ပြီဆိုရင်တချို့နေရာမှာအင်္ဂါ၄ပါးဆိုတာဒါကိုပြောတာနော်ဒါ၄ပါး ဒီမှာဘာထည့်ထားတော့ဆိုအရိယေနညာနေနအရိယာယဝိမု ക്തി ယဆိုတာဒါလေးနှစ်ခုပို့ထည့်ထားအဲ့ဒါလေသောတပန်ဖြစ်ပြီဆိုရင်သောတပန်တရားဓမ္မကို ပြန်ပြီးဆင်ခြင်သုံးသပ်နိုင်တဲ့ဉာဏ်ဒီမှန်ကန်တဲ့တဏှာဒိဋ္ဌိနဲ့ဝိသိကိစ္စလွတ်မြောက်မှုဆိုတဲ့သောတပတိဖို့အရိယာယဝိမု ക്തി ဒါလည်းသောတပန်ရဲ့ တခြားနေရာမှာသောတပန်ရဲ့အရေးချင်းထဲမှာထည့်မပြောပြီမဲ့လို့ဒါလည်းသောတပန်အရေးချင်းပဲလို့ဒီလိုမှတ်သောတပန်အရေးချင်းကိုသောတပန်အရေးချင်းကိုဖော်ပြလို့ရှိရင်ဒီလေးခုပဲဖော်ပြလိမ့်ရှိတယ်သောတပန်ဖြစ်ကြောင်းအင်္ဂါဆိုရင်ကတော့သူကတစ်မျိုးသောတပတိယင်္ဂါလည်းပတ်သက်ပြီးနှစ်မျိုးရှိတယ်သောတပန်ဖြစ်အောင်ကျင့်နိုင်တဲ့အကျင့်အကြောင်းတရား၄မျိုးကြတော့သူကသူတော်ကောင်းကိုစိတ်ကချင်း သူတော်ကောင်းတရားကြားနာခြင်းယောနိသောမနတိကာရရှိခြင်းတရားဓမ္မကိုမှန်ကန်စွာကျင့်ကြံကြိုးကိုအထုတ်ခြင်းလို့ဆိုရင်အဲ့ဒီလေးခုကသောတပန်ဖြစ်ကြောင်းတရား၄ပါးစာပေမှာသောတပတိယင်္ဂလို့သုံးတယ်သောတပန်ဖြစ်သွားရင် ရှိတဲ့အင်္ဂါရက်ကလည်း၄ခုပဲဗုဒ္ဓေဝိသပဒါရဓမ္မေဝိသပဒါရသံဃေဝိသပဒါရအရိယေနတိလေနဆိုရအရိယကန္တာသီလဒီ၄ခုဟာဒါသောတပန်ရဲ့အင်္ဂါပါ တတ္တဗံဖြစ်ပြီဆိုရင်ဒီရည်ချင်းတွေရှိတယ်လို့အဲ့တော့ကိုယ့်အကိုတတ္တဗံဖြစ်မဖြစ်ဒီရည်ချင်းနဲ့သတ်မှတ်ရမှာလို့ဆိုလို့ဘယ်ရပဲဖြစ်ဖြစ်အရည်ချင်းဟာအရေးကြီးဆုံးပဲပေါ့နော်အဲ့တော့ဒီတုတ်တန်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒါတပုဒ္ဒနဲ့ဗန္ဓိကတို့ဟာသာသယုံယုံမှာတရားနာပြီးတော့သောတာပန်ဖြစ်သွားကြပြီဆိုတာဒါတစ်ခုမှတ်ဖို့နောက်တစ်ခါ တပုဒ္ဒသုတ်အင်္ဂုတ္တုထဲမှာနဝကဏိပတ်မှာတသုတ်ရှိသေးတယ်အဲ့ဒီသုတ်ကတော့သူလျှောက်တဲ့တကားလေးလောက်တယ်ရှင်အန္တရာကိုသူလျှောက်တဲ့တကားလေးရှိတယ်ရှင်ဘုရားတဲ့ယဟန်ငယ်လေးတွေအခုချိန်မှာသာသနာပေါ်ဝင်ပြီးတော့သာသနာမောင်မှာကြားရှိစွာနေနိုင်ကြတယ်တဲ့ကာမဂုဏ်အာယုံကိစ္စတွေရှောင်ရှားပြီးတော့ နိခမလို့ဆိုတဲ့ယဟန်ဘဝမှာပျော်မွေ့နေကြတယ်တပိတော်အနေနဲ့ကတော့ရဟိုးဖို့စဉ်းစားလိုက်တိုင်းစဉ်းစားလိုက်တိုင်း6ခပါးကြီးတဲ့ဆင်းရမလို့စိတ်ထဲမှာခံစားရတယ်သူသင်္ကန်းတော့မဟုတ်နိုင်ဘူးဆိုတော့ပြောတယ်အဲ့ဒါတပုဒ္ဒပြောတာနော်ဒါကြောင့်မို့လို့သူလူ ਉਹ ကြောင့်နဲ့ပဲစခန်းသိမ့်ပုံရသူသင်္ကန်းမဟုတ်ဘူးသို့တော့သူညီဗဏိယကြတော့နောက်ပိုင်းမှာသင်္ကန်းဝတ်သွားတယ် ထေရဂါထာမှာသူညီခေါ်ခဲ့တဲ့ဂါထာလေးတစ်ပုဒ်ကိုနားကြည့်အောင်မထေမြတ်တို့ရဲ့အမှတ်တရစကားထဲမှာလည်းဟောထားတာရှိပါတယ်သူ့အကြောင်းနော်အဲ့တော့သူညီဟောထားတဲ့တရားလေးကယောပါနုတိမစ္ဆရာသတ္တသေနာနလတိတုံဝသုထုပ္ပလမဟောခောဥပမာလေးနဲ့တင်စားပြောတာရေစည်းတန်နဲ့မြည်စည်းဟာအချိန်နဲ့စီးလာတဲ့ မြည့်စီဟာကျူရိုးနဲ့ဆောက်ထားတဲ့တရားလေးခနော်ခနဲ့ကျူရိုးနဲ့ဆောက်ထားတဲ့တရားလေးကိုဖြိုချတိုင်မျောသွားသလိုသိမင်းရဲ့စစ်တပ်ဖြစ်တဲ့သိမင်းရဲ့လက်နဲ့တွေစစ်တီဘိုးပါအားလုံးကို အနိုင်တိုက်နိုင်တဲ့ပုဂ္ဂိုလ်ဟာအောင်မွဲရသူဖြစ်ပါတယ်သူပြောပါတယ်နော်သူယဟနာဖြစ်တော့ပြောတဲ့စကား အောင်ပွဲရသူဖြစ်တယ်ဝိစိတာဝီဘရပေတော့ကြောက်ဆက်လုံးဝမရှိဘူးကြောက်စိတ်ကင်းတယ်တဏ္ဍောသောပရိနိဗ္ဗုတောထိတတ်တော်အဲ့ဒီပုဂ္ဂိုလ်ဟာလောကမှာအရင်ကျေးဆုံးရဟနာဖြစ်သွားရင်မိုင်ရိုင်းတဲ့စိတ်မရှိတော့ဘူးလေအကုသိုလ်စိတ်မရှိတော့ဘူးဒါမှမဟုတ်အရင်ကျေးဆုံးဖြစ်သွားရင်စိတ်ဓာတ်အနေနဲ့ယဉ်ကျေးသွားရင်ပရိနိဗ္ဗုတောကိလေသာတွေငြိမ့်သွားတယ်ထိတတ်တော် စိတ်ဓာတ်တည်ငြိမ်မှုဘဝမှာယက်တည်မှုရသွားပြီတန်တရားထဲမှာယက်တည်ရရသွားပြီလို့သူတို့ဆိုလို့လေယဟနာဖြစ်သွားပြီလို့သူယဟနာဖြစ်ကြောင်းကိုဖော်ထုတ်တဲ့စကားလေးပဲထေရဂါရမှာပါဠိယမထေရရဲ့မိန့်ကြားခဲ့တဲ့ရင်တွင်စကားအဖြစ်မှတ်သားထားတာဒီလိုရှိတယ်အမှတ်တရစကားအဖြစ်ဒီလိုရှိတယ်အဲ့တော့ပထမဆုံးဖျားဖြစ်ပြီးနောက် မြတ်စွာဘုရားကိုဆွမ်းကပ်ခွင့်ရတာဟာတပုဒ္ဒနဲ့ပါဠိကဖရာတရားဒီနှစ်ပါးကိုပထမဆုံးကိုယ်ပဲစိတ်ကပ်ခွင့်ရတာလေတပုဒ္ဒနဲ့ပါဠိကတပုဒ္ဒဟာသောတပန်ဘုရားရောက်သွားပြီပါဠိကကတော့နောက်ပိုင်းမှာ သင်္ကန်းဝတ်လို့ယဟန္တာဖြစ်သွားတယ်လို့သူတို့ညီကိုနှစ်ဦးရဲ့ဆက်ပေါင်းကတော့အဲ့ဒါလိုပဲပေါင်းထားတာ ထိနောက်တော့တိတ်ပြီးတော့သူတို့အကြောင်းကိုသိရတာမရှိတော့ဘူးဒါဒီဇလန်နဲ့ပတ်သက်ပြီးတော့မှတ်သားကြည့်မယ်ဆိုရင်ဘဝဆိုတာနော်အချိန်နေနဲ့အချိန်ခါကံကောင်းတဲ့ပုံကိုယ်တွေဟာကံကောင်းသလိုဆုံစည်းကြရတယ်တို့တွေဟာကံကောင်းနေအောင် အလုပ်ကောင်းမှုကြိုးစားရမှာဖြစ်တယ်သိတဲ့အချိန်မှာအကောင်းဆုံးအလုပ်တွေကိုလုပ်နိုင်အောင်တို့တွေကြိုးစားအထောက်ကြမယ်လို့ ဒီတရားတော်လာတဲ့အတိုင်းမှတ်သားပြီးမြတ်စွာဘုရားအပေါ်မှာနိနိကာကယုံကြည်မှုတရားဓမ္မအပေါ်မှာနိနိကာကယုံကြည်မှုသံဃာအပေါ်မှာနိနိအရိယသံဃာတွေပေါ်မှာနိနိကာယုံကြည်မှုနဲ့အရိယကအရိယကန္တာသီလဆိုရယ်ကိုချင်းသီလမြဲမြဲမြံမှုမြတ်နှုံးမှုဒီချင်းတွေတို့တွေပြည့်စုံအောင်ကြိုးစားအားထုတ်ကြမယ်လို့ကိုစီကိုစီတတိထားပြီးကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း Amen.